အခန်းကြီး14အငယ်1မှ9ခါနန်ပြည်၌လည်းယေဘရဟိတ်အေလဇာနုံဤသားယောရှုအစရှိသောဣဒရေလအမျိုးနွယ်တို့၌မင်းဖြစ်သောသူတို့သည် အမွေဝေဖန်၍ဣဒရေလအမျိုးသားတို့သည် အမွေခံရကြ၏ထာဝရဘုရားသည် မောရှေအားဖြင့်မှားထားတော်မူသည့်အတိုင်းဣဒရေလအမျိုး၉မျိုးနှင့်တဝက်တို့သည်စီးဒံပြု၍ အမွေခံရကြ၏မောရှိသည်ဣဒရေလအမျိုးနှမျိုးနှင့်တဝက်တို့အားယော်ဒန်မြစ်အရှိဘက်၌အမွေပေးနှင့်ပြီးလေဝိသားတို့အားအခြားသော အမျိုးနှင့်ရော၍အမွေမပေးယောသန်အမျိုးသားတို့သည် မနာရှေအမျိုးအေဖရင်အမျိုးနှမျိုးဖြစ်၍လေဝိသားတို့နေเสียမျိုးသူတို့တိရစ္ဆာန်နှင့်ဥစ္စာကိုထားเสียမျိုးနှင့်မှတပါအခြားသောမြေကိုမပေး မောရှေအားသာရဖျားမှားထားတော်မူသည့်အတိုင်းဣဒေလအမျိုးသားတို့သည်ပြု၍မြေကိုဝေဖန်ကြ၏အငယ်6မှ15ထိုအခါယူဒအမျိုးသားတို့သည်ဂိလဂါလမြို့၌ယောရှုထံသို့လာ၍ကေနက်အမျိုးယေဖုန်နာဤသားကာလကသာရဖျားသည်ကာဒီရှဘာနာအရ၌ကိုရိုနှင့်ကျွန်ုပ်ကိုရည်ဆောင်၍ ဘုရားသခင်၏လူမောရှေအားမိန့်တော်မူသောစကားကို ကိုယ်တော်သိပါ၏။ဤပြည်ကိုစူးစမ်းစေခြင်းငှါဘုရားသခင်၏ကျွန်မောရှေသည် အကျွန်ုပ်ကိုကာဒေရှဗာနာအရပ်မှစေလွှတ်သောအခါ၊အကျွန်ုပ်သည်အသက်လေးဆယ်ရှိပါ၏။အကျွန်ုပ်သည်ကိုယ်စိတ်ထင်သည်အတိုင်းပြန်ကြားလျှောက်ထားပါ၏။အကျွန်ုပ်နှင့်အတူသွားသောညီအစ်ကိုတို့သည် လူများစိတ်ပျက်စရာကိုပြုသော်လည်း အကျွန်ုပ်သည်အကျွန်ုပ်၏ဘုရားသခင်ထာဝရဘုရားနောက်တော်သို့လုံးလုံးလိုက်ပါ၏။ထိုနေ့ရက်၌မောရှေက၊သင်သည်ငါ၏ဘုရားသခင်ထာဝရဘုရားနောက်တော်သို့လုံးလုံးလိုက်သောကြောင့်၊အကယ်၍သင်နင်းပြီးသောမြေသည် အစဉ်အဆက်သင်၏အမွေ၊သင်၏သားမြေးတို့၏အမွေဖြစ်ရလိမ့်မည်ဟုကျိန်ဆိုလေ၏။ဣသရေလအမျိုးသည်တော၌လှည့်လည်စဉ်အခါ၊ထာဝရဘုရားသည် ထိုသို့မောရှေအားမိန့်တော်မူသောနေ့မှစ၍ယခုတိုင်အောင် အမိန့်တော်ရှိသည်အတိုင်း၊အနှစ်လေးဆယ်ငါးနှစ်ပတ်လုံးအကျွန်ုပ်အသက်ကို ရှင်စေတော်မူသဖြင့်၊ယနေ့မှာအကျွန်ုပ်သည်အသက်ရှစ်ဆယ်ငါးနှစ်ရှိပါပြီ။သို့ရာတွင်မောရှေစေလွှတ်သောနေ့၌ခွန်အားရှိသကဲ့သို့ယနေ့၌ရှိပါ၏။ထိုအခါထွက်ဝင်ခြင်းအမှု၊စစ်တိုက်ခြင်းအမှုကိုဆောင်ရွက်ခြင်းငှါ တက်ဆွမ်းနိုင်တဲ့ကဲ့သို့ယခုလည်းတက်ဆွမ်းနိုင်ပါ၏တို့ဖြစ်၍ထိုနေ့၌ထာဝရဘုရားမိန်တော်မူသောဤတောင်ကို အကျွန်ုပ်အားပေးပါဤတောင်ပေါ်မှာအနာကလူရှိချောင်းကို၎င်းကြီးမားခိုင်ခံ့သောမြို့တို့နှင့် ပြည့်စုံချောင်းကို၎င်းထိုနေ့၌ကိုရောသည်ကြားရပြီတို့ရတွင်ထာဝရဘုရားသည်အကျွန်ုပ်နှင့်အတူရှိတော်မူလျင် အမိန်တော်ရှိသည့်အတိုင်း ထိုသူတို့ကိုနှင်ထုတ်ခြင်းငှါအကျွန်ုပ်တတ်စွမ်းနိုင်ပါသည်ဟုလျှောက်ဆို၏။ထိုအခါယောရှုသည်ကောင်းကြီးပေး၏။ဟေဗြုန်ပြည်ကိုလည်းယေဖုန္နာ၏သားကာလက်အမွေခံစရာဘို့အပ်ပေးလေ၏။သို့ဖြစ်၍ကေနတ်အမျိုးယေဖုန္နာ၏သားကာလက်သည်ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားနောက်တော်သို့လုံးလုံးလိုက်သောကြောင့်၊ဟေဗြုန်ပြည်သည်ယနေ့တိုင်အောင် ကာလက်၏အမွေမြေဖြစ်သည်။ဟေဗြုန်မြို့သည်အထက်ကကိရယသာဘအမည်ရှိ၏။အာဘသည်အာနကအမျိုးသားတို့တွင် လူကြီးဖြစ်၏။ထိုအခါတပြည်လုံးစစ်ငြိမ်းလေ၏။